ရှင်လူကာခရစ်အခန်းကြီး22အငယ်1မှ6ပတ္တခါအမိရှိသောအဇုမပွဲခံကံဤတွင်ယေပရောဟိအကြီးတို့နှင့်ကျမ်းပြူဆရာတို့သည် ကိုရော့ကိုအဘယ်သို့တယံအန်ဤဟုရှာကြံကြ၏အဘယ်ကြောင့်ရှာကြံရကြတနည်းဟုမူကားလူများတို့ကို ကြောက်ကြ၏ထိုအခါစာတန်သည်တပည့်တော်တကြိတ်နှစ်ပါးအဝင်ဖြစ်သောယူရရှ်ကာယုအထဲသို့ဝင်သည်ဖြစ်၍ထိုသူသည်ယေပရောဟိအကြီးများ ဗိမာန်တော်မှူးများတို့ထံသို့သွားပြီးလျှင်၊ယေရှုကိုအဘယ်သို့အပ်ရမည်နည်းဟူ၍တိုင်ပင်လေ၏။ထိုသူတို့သည်ဝမ်းမြောက်သောစိတ်ရှိ၍ငွေပေးမည်ဟုဝန်ခံကြ၏။ယုဒရှကာရုတ်သည်လည်းဝန်ခံပြီးမှ၊လူများမရှိစဉ်တွင်၊ကိုယ်တော်ကိုအပ်ခြင်းငှါအဆင်သင့်သောအချိန်ကာလကို ရှာကြံလျက်နေ၏။ ပသခါသိုးသငယ်ကိုသတ်ရသောနေ့တည်းဟူသောအဇုမပွဲနေ့ရောက်သောအခါ၊ကိုယ်တော်က၊ငါတို့စားဘို့ရာသင်တို့သည်သွား၍ပသခါပွဲကိုပြင်ဆင်ကြလော့ဟုပေတရုနှင့်ယောဟန်ကိုစေလွှတ်တော်မူ၏။သူတို့ကလည်း၊အဘယ်အရပ်၌ပြင်ဆင်စေခြင်းငှါအလိုရှိတော်မူသနည်းဟု မေးလျှောက်ကြသော်၊ကိုယ်တော်က၊သင်တို့သည် မြို့ထဲသို့ဝင်သောအခါရေအိုးဆောင်သောသူကိုတွေ့လိမ့်မည်။ထိုသူနောက်သို့လိုက်၍ သူဝင်သောအိမ်သို့ဝင်ပြီးမှ၊ငါသည်ငါ့တပည့်တို့နှင့်တကွပသခါပွဲကိုစားရသောဧည့်သည်အခန်းကားအဘယ်မှာရှိသနည်း။ဆရာကမေးသည်ဟုအိမ်ရှင်ကိုပြောကြလော့။ထိုသူသည်ပြင်ဆင်လျက်ရှိသောအထက်အခန်းကြီးကို ပြလိမ့်မည်။ထိုအခန်း၌ပြင်ဆင်ကြလော့ဟု မိန့်တော်မူ၏။တပည့်တော်တို့သည်သွား၍စကားတော်အတိုင်းတွေ့လျှင်ပသခါပွဲကို ပြင်ဆင်ကြ၏။ ။14အချိန်ရောက်မှတမန်တော်တကျိပ်နှစ်ပါးတို့နှင့်အတူစားပွဲ၌လျောင်းတော်မူ၍၊ငါသည်အသေမခံမှီဤပသခါပွဲကိုသင်တို့နှင့်အတူစားခြင်းငှါအလွန်အလိုရှိလေပြီ။ငါဆိုသည်ကား၊ဘုရားသခင်၏နိုင်ငံတော်၌ပသခါပွဲမပြည့်စုံမှီတိုင်အောင်၊ယခုမှစ၍ဤပွဲကိုတဖန်ငါမစားရဟု မိန့်တော်မူလျက်၊ခွက်ဖလားကိုယူ၍ ကျေးဇူးတော်ကိုချီးမွမ်းပြီးမှ၊ဤခွက်ကိုယူ၍အချင်းချင်းဝေကြလော့။ငါဆိုသည်ကား၊ဘုရားသခင်၏နိုင်ငံတော်မတည်မှီတိုင်အောင်ယခုမှစ၍စပျစ်ရည်ကိုတဖန်ငါမသောက်ရဟုမိန့်တော်မူ၏။ထိုအခါမုန့်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ၊မုန့်ကိုဖဲ့၍ဤမုန့်ကားသင်တို့အဘို့အလိုငှါစွန့်သောငါ၏ကိုယ်ဖြစ်၏။ငါ့ကိုအောက်မေ့ဘို့ရာဤသို့ပြုကြလော့ဟုမိန့်တော်မူ၏ ထိုနည်းတူ၊ညစာစားပြီးမှခွက်ကိုလည်းယူ၍ဤခွက်ကားသင်တို့အဘို့အလိုငှါသွန်းသောငါ၏အသွေး၌တည်သောပဋိညာဉ်တရားသစ်ဖြစ်၏။သို့သော်လည်း၊ငါ့ကိုအပ်နှံသောသူ၏လက်သည်ဤစားပွဲပေါ်မှာငါ့လက်နှင့်အတူရှိ၏။ခွဲခန့်မှတ်သားတော်မူသည်အတိုင်း၊လူသားသည်သွားရမည်။သို့သော်လည်း၊လူသားကိုအပ်နှံသောသူသည်အမင်္ဂလာရှိ၏ဟုမိန့်တော်မူ၏။တပည့်တော်တို့သည်လည်းထိုအမှုကို အဘယ်သူပြုအံ့နည်းဟု အချင်းချင်းမေးမြန်းကြ၏။24ထိုမှတပါးတပည့်တော်တို့သည်မိမိတို့တွင်အဘယ်သူသည်သာ၍ကြီးမြတ်သနည်းဟု အချင်းချင်းငြင်းခုံခြင်းရှိသည်ဖြစ်၍၊ကိုယ်တော်ကား၊လောကီမင်းတို့သည်အစိုးတရပြုတတ်ကြ၏။အာဏာထားသောသူတို့ကိုလည်းကျေးဇူးရှင်ဟူ၍ခေါ်ဝေါ်ကြ၏။25သင်တို့မူကားထိုသို့မပြုကြနှင့်။သင်တို့တွင်အကဲအမှူးပြုသောသူကို ငယ်သားကဲ့သို့ဖြစ်စေ၊အုပ်စိုးသောသူကိုလည်းအစေခံကဲ့သို့ဖြစ်စေ၊အဘယ်သူသည်သာ၍ကြီးမြတ်သနည်း။စားပွဲ၌လျောင်းသောသူသည် ကြီးမြတ်သလော။လုပ်ကျွေးသောသူသည်ကြီးမြတ်သလော။စားပွဲ၌လျောင်းသောသူသည် ကြီးမြတ်သည်မဟုတ်။သို့သော်လည်းငါသည်သင်တို့တွင်လုပ်ကျွေးသောသူကဲ့သို့ဖြစ်၏။ငါသည်စုံစမ်းနှောင့်ရှက်ခြင်းကိုခံစဉ်တွင်သင်တို့သည်ငါ၌မှီဝဲသောသူဖြစ်ရာ၏ ငါ့ခမည်းတော်သည်ငါ့အားနိုင်ငံကို ပေးတော်မူသည်နှင့်အညီ၊သင်တို့သည်ငါ၏နိုင်ငံတွင်ငါ့စားပွဲ၌စားသောက်သောအခွင့်ကို၎င်း၊တရားပလ္လင်ပေါ်မှာထိုင်၍ဣသရေလလူတဆယ်နှစ်မျိုးကိုအုပ်စိုးရသောအခွင့်ကို၎င်း၊ငါသည်သင်တို့အားပေးမည်ဟုမိန့်တော်မူ၏။31တဖန်သခင်ဘုရားက၊ရှိမုန်၊ရှိမုန်၊ဂျုံဆန်ကို စကာနှင့်ချသကဲ့သို့စာတန်သည်သင်တို့ကိုချရမည်အကြောင်းအခွင့်တောင်းသည်ဖြစ်၍၊သင်၏ယုံကြည်သောစိတ်မပျက်စေခြင်းငှါငါသည်သင့်အဘို့ဆုတောင်းလေပြီ။သင်သည်သတိရပြန်သောအခါ၊သင်၏ညီအစ်ကိုတို့ကိုတည်ကြည်စေလော့ဟု မိန့်တော်မူလျှင်၊ပေတရုက၊သခင်၊အကျွန်ုပ်သည်ကိုယ်တော်နှင့်အတူထောင်ထဲသို့၎င်း၊အသေသတ်ခြင်းသို့၎င်းလိုက်ခြင်းငှါအသင့်ရှိပါ၏ဟုလျှောက်လေသော် ခင်ဘုရားက၊ပေတရု၊ငါဆိုသည်ကား၊ယနေ့တွင်ကြက်မတွန်မှီသင်သည်ငါ့ကိုမသိဟုသုံးကြိမ်မြောက်အောင်ငြင်းပယ်လိမ့်မည်ဟုမိန့်တော်မူ၏။တဖန်မိန့်တော်မူသည်ကား၊အထက်ကငွေအိတ်၊လွယ်အိတ်၊ခြေနင်းမပါဘဲသွားကြလော့ဟုသင်တို့ကိုငါစေလွှတ်သောအခါ၊တစုံတခုလိုသလောဟုမေးလျှင်၊တစုံတခုမျှမလိုပါဟုလျှောက်ကြသော် ယခုမူကားငွေအိတ်ရှိသောသူသည်ယူစေ၊လွယ်အိတ်ရှိသောသူသည်လည်းယူစေ၊ထားမရှိသောသူသည်အဝတ်ကိုရောင်း၍ထားကိုဝယ်စေ။အကြောင်းမူကား၊ထိုသူသည်မတရားသောသူတို့နှင့်ရေတွက်ဝင်ခြင်းသို့ရောက်၏ဟူသောကျမ်းစာချက်သည်ငါ၌ယခုပင် ပြည့်စုံရမည်။ငါ့အမှုအရာတို့သည်ပြီးစီးခြင်းသို့ရောက်ကြပြီဟုမိန့်တော်မူ၏။ထိုသူတို့ကလည်း၊သခင်၊ထားနှစ်စင်းရှိပါ၏ဟုလျှောက်လျှင်တန်ပြီဟု မိန်တော်မူ၏ငယ်39မှ46ထို့နောက်အလေတော်ရှိသည့်အတိုင်းတန်လွင်တောင်သို့ ထွက်ကြွတော်မူ၍တပည့်တော်တို့သည်နောက်တော်သို့လိုက်ကြ၏ထိုအရက်သို့ရောက်တော်မူလျှင်တင်တို့သည်စုံစမ်းနှောက်ယှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းကြလော့ဟုမိန်တော်မူပြီးမှတပည့်တော်တို့နှင့်ကြောက်ခဲတပြည့်လောက်ခွာသွား၍ဒူးထောက်လျက်ဦးအဖာအလိုတော်ရှိလျင် ဤခွက်ကိုအကျွန်ုပ်မှလွှဲတော်မူပါ။သို့သော်လည်းအကျွန်ုပ်အလိုရှိသည်အတိုင်းမဖြစ်ပါစေနှင့်။ကိုယ်တော်အလိုရှိသည်အတိုင်းဖြစ်ပါစေသောဟုဆုတောင်းတော်မူ၏။ထိုအခါကောင်းကင်တမန်သည်ထင်ရှားလာ၍ကိုယ်တော်ကို အားပေးရ၏။ပြင်းစွာသော ဝေဒနာကိုခံလျက်အထူးသဖြင့်ကြိုးစား၍ဆုတောင်းတော်မူ၏။ချွေးထွက်တော်မူသည်ကား၊မြေပေါ်မှာကျသောသွေးစက်ခဲကဲ့သို့ဖြစ်သတည်း ထိုသို့ဆုတောင်းပြီးမှယေရှုသည်ထ၍တပည့်တော်တို့ရှိရာသို့ပြန်သောအခါ၊သူတို့သည်ဝမ်းနည်းသောစိတ်ရှိသည်နှင့်အိပ်ပျော်လျက် နေကြသည်ကို တွေ့တော်မူလျှင်၊သင်တို့သည်အဘယ်ကြောင့်အိပ်ပျော်ကြသနည်း။ထကြ။စုံစမ်းနှောင့်ရှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းကြလော့ဟုမိန့်တော်မူ၏။ထိုသို့မိန့်တော်မူစဉ်တွင်ပင် တပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သောယုဒရှကာရုတ်သည် လူအပေါင်းတို့ကိုလမ်းပြလျက်လာ၍ယေရှုကိုနမ်းခြင်းငှါချဉ်းကပ်လေ၏။ယေရှုကလည်း၊ယုဒ၊သင်သည်နမ်းခြင်းကို ပြုလျက်လူသားကိုအပ်သလောဟုမေးတော်မူ၏။ယေရှုနှင့်အတူပါသောသူတို့သည် ဖြစ်အံ့သော အမှုကိုမြင်လျှင်၊သခင်၊အကျွန်ုပ်တို့သည်ထားနှင့်ခုတ်ရပါမည်လောဟု မေးလျှောက်ပြီးမှ၊တယောက်သည်ယဇ်ပုရောဟိတ်မင်း၏ကျွန်တယောက်ကို ခုတ်သဖြင့်လက်ျာနရွက်ပြတ်လေ၏။ယေရှုကလည်း၊တန်စေဟုမိန့်တော်မူ၍နရွက်ကိုလက်တော်နှင့်တို့သဖြင့်အနာကိုပျောက်စေတော်မူ၏။ထိုအခါအထံတော်သို့ရောက်လာသောယဇ်ပုရောဟိတ်အကြီး၊ဗိမာန်တော်မှူး၊လူအကြီးအကဲတို့အားယေရှုက၊သင်တို့သည်ထားပြကိုဘမ်းသကဲ့သို့ငါ့ကိုဘမ်းအံ့သောငှါထားနှင့်တုတ်များကို လက်စွဲလျက်လာကြသည်တကား။ငါသည်ဗိမာန်တော်၌သင်တို့နှင့်အတူရှိနေစဉ်အခါ သင်တို့သည်ငါ့ကိုမဘမ်းမဆီးကြ။သို့သော်လည်းယခုအချိန်ကားသင်တို့အချိန်ဖြစ်၏။မှောင်မိုက်တန်ခိုးလည်းဖြစ်၏ဟုမိန့်တော်မူ၏။ထိုသူတို့သည်ကိုယ်တော်ကိုဘမ်းဆီး၍ယဇ်ပုရောဟိတ်မင်း၏အိမ်သို့ ဆောင်သွားကြ၏။ပေတရုသည်လည်းသူတို့နှင့်ဝေးစွာ လိုက်လေ၏။အိမ်ဦးအလယ်၌မီးမွေးပြီးမှ လူများတို့သည် စုဝေး၍ထိုင်ကြလျှင် ပေတျုသည်လည်းသူတို့အထဲ၌ထိုင်နေ၏။ထိုသို့ပေတျုသည်မီးအနားမှာထိုင်နေသည်ကို အစေအပါးမိန်းမတယောက်သည်မြင်လျှင်၊သူ့ကိုစေ့စေ့ကြည့်၍ဤသူသည်ယေရှုနှင့်ပေါင်းဘော်သောသူဖြစ်သည်ဟုဆိုသော်၊ပေတျုက၊အချင်းမိန်းမ၊ထိုသူကိုငါမသိဟုငြင်းလေ၏။ထိုနောက်များမကြာအခြားသောသူသည်ပေတျုကိုမြင်လျှင်၊သင်သည်လည်းထိုသူတို့အဝင်ဖြစ်သည်ဟုဆိုသော် ပေတရုက၊အချင်းလူ၊ငါသည်သူတို့အဝင်မဟုတ်ဟုဆို၏။တဖန်တနာရီလောက်ကြာပြီးမှ အခြားသောသူက၊အကယ်စင်စစ်ဤသူသည်ယေရှုနှင့် ပေါင်းဘော်သောသူဖြစ်၏။ဂါလိလဲလူလည်းဖြစ်၏ဟု ခိုင်မာစွာဆိုလျှင်၊ပေတရုက၊အချင်းလူ၊သင်ပြောသောအရာကိုငါမသိဟုဆို၏။ထိုစကားကိုပြောသောခဏခြင်းတွင်ကြက်တွန်လေ၏။ထိုအခါသခင်ဘုရားသည်လှည့်၍ပေတရုကိုကြည့်တော်မူ၏။ကြက်မတွန်မှီသင်သည်သုံးကြိမ်မြောက်အောင် ငါ့ကိုငြင်းပယ်လိမ့်မည်ဟုမိန့်တော်မူသောစကားကိုပေတရုသည်သတိရသဖြင့်၊ပြင်သို့ထွက်၍ပြင်းစွာငိုကြွေးလေ၏။ယေရှုကိုကိုင်ဆွဲသောသူတို့သည်ကိုယ်တော်ကိုပြက်ယယ်ပြု၍ရိုက်ပုတ်ကြ၏။မျက်နှာတော်ကိုဖုံးပြီးလျှင်၊လက်နှင့်ပုတ်လျက်၊ကိုယ်တော်ကိုအဘယ်သူပုတ်သည်ကို ပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏။အခြားသောစကားများဖြင့်လည်းကိုယ်တော်ကိုကဲ့ရဲ့ ပြောဆိုကြသေး၏။မိုဃ်းလင်းသောအခါလူတို့တွင်အကြီးအကဲဖြစ်သောသူ၊ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့သည်စည်းဝေး၍ကိုယ်တော်ကိုလွှတ်တော်သို့ဆောင်သွားပြီးလျှင်၊သင်သည်ခရစ်တော်မှန်လျှင်ငါတို့အားပြောလော့ဟု ဆိုကြ၏။ ယေရှုကလည်း၊ငါပြောလျှင်သင်တို့သည်မယုံ၊ငါမေးလျှင်လည်းသင်တို့သည်မဖြေဘဲ၊ငါ့ကိုမလွှတ်ဘဲနေကြလိမ့်မည်။နောက်၌လူသားသည်ဘုရားသခင်၏တန်ခိုးတော်လက်ျာဘက်၌ထိုင်တော်မူလတံ့ဟုမိန့်တော်မူသော်၊ထိုသူအပေါင်းတို့က၊သို့ဖြစ်၍သင်သည်ဘုရားသခင်၏သားတော်မှန်သည်တကားဟုဆိုကြလျှင်၊သင်တို့ဆိုသည်အတိုင်းမှန်သည်ဟုမိန့်တော်မူ၏။ထိုသူတို့ကလည်း၊အဘယ်သက်သေလိုသေးသနည်း။သူ၏စကားကို ငါတို့ကိုယ်တိုင်ကြားရပြီဟုဆိုကြ၏။